ရှင်ယောဟန်ခရစ်ခန်းကြီး19အငယ်1မှ5ထိုသို့မိန်တော်မူပြီးမှယေရှုသည် ကောင်းကင်သို့ကြည်မြော်၍အိုအဖာ အကျွန်ုပ်အချိန်ရောက်ပါပြီကိုရိုသည်သားတော်လက်သို့ အပေးတော်မူသမျှသော သူတို့အားထာဝရအသက်ကို ပေးစေခြင်းဟာလူမျိုးအပေါင်းတို့ကိုအစိုးရသောအခွင့်တကူကိုသားတော်အားပေးတော်မူသည်နှင့်အညီသားတော်သည်ကိုရို၏ဘုံကို ထင်ရှားစေပါမည်အကြောင်း သားတော်၏ဘုန်းကိုထင်ရှားစေတော်မူပါ။ထာဝရအသက်ဟူမူကား၊မှန်သောဘုရားသခင်တဆူတည်းဖြစ်တော်မူသော ကိုယ်တော်ကို၎င်း၊စေလွှတ်တော်မူသောယေရှုခရစ်ကို၎င်းသိကျွမ်းခြင်းတည်း။အကျွန်ုပ်သည် မြေကြီးပေါ်မှာကိုယ်တော်၏ဘုန်းကို ထင်ရှားစေပါပြီ။အကျွန်ုပ်ဆောင်ရွက်စရာဘို့အကျွန်ုပ်၌အပ်ပေးတော်မူသောအမှုကို အကျွန်ုပ်ဆောင်ရွက်၍ပြီးပါပြီ။အိုအဘ၊ ဤကဘာမတည်မရှိမှီအထံတော်၌အကျွန်ုပ်ခံစားသောဘုန်းအသရေနှင့်ယခုတွင်လည်းအကျွန်ုပ်ကို အထံတော်၌ချီးမြှောက်တော်မူပါ။6ဤလောကထဲမှယူ၍အကျွန်ုပ်၌အပ်ပေးတော်မူသော သူတို့အားအကျွန်ုပ်သည် ကိုယ်တော်၏နာမကို ပြပါပြီ။ထိုသူတို့ကို ကိုယ်တော်သည် ပိုင်တော်မူသဖြင့်အကျွန်ုပ်အားပေးတော်မူ၏ ကိုယ်တော်၏နှုတ်ကပတ်တရားကို သူတို့သည်စောင့်ကြပါ၏။အကျွန်ုပ်အားပေးတော်မူသမျှတို့သည်ကိုယ်တော်မှ ဖြစ်ကြောင်းကို သူတို့သည်ယခုသိကြပါ၏။အကြောင်းမူကား၊အကျွန်ုပ်အားပေးတော်မူသမျှသော အရာတို့ကို သူတို့အားအကျွန်ုပ်ပေး၍၊သူတို့သည်ခံယူသဖြင့်၊အကျွန်ုပ်သည် အထံတော်မှကြွလာသည်ကိုအတပ်သိကြသည်နှင့်၊ကိုယ်တော်သည်အကျွန်ုပ်ကိုစေလွှတ်တော်မူသည်ကိုယုံကြပါ၏ သူတို့အဘို့အလိုငှါအကျွန်ုပ်ဆုတောင်းပါ၏။လောကီသားတို့အဘို့အလိုငှါဆုတောင်းသည်မဟုတ်ပါ။အကျွန်ုပ်အားပေးတော်မူသောသူတို့သည် ကိုယ်တော်၏လူဖြစ်သောကြောင့်၊ထိုသူတို့အဘို့အလိုငှါဆုတောင်းပါ၏။အကျွန်ုပ်နှင့်စပ်ဆိုင်သော အရာရှိသမျှတို့သည်ကိုယ်တော်နှင့်စပ်ဆိုင်ကြပါ၏။ကိုယ်တော်နှင့်စပ်ဆိုင်သောအရာရှိသမျှတို့သည်လည်းအကျွန်ုပ်နှင့်စပ်ဆိုင်၍၊ထိုအရာတို့အားဖြင့်အကျွန်ုပ်သည်ဘုန်းထင်ရှားပါ၏။ယခုမှစ၍အကျွန်ုပ်သည်ဤလောက၌ မရှိပါ။ဤသူတို့မူကား၊ဤလောက၌ရှိရစ်ရကြပါမည်။အကျွန်ုပ်သည် ကိုယ်တော်ထံသို့သွားရပါမည်။သန့်ရှင်းတော်မူသောအဘ၊ကိုယ်တော်နှင့်အကျွန်ုပ်သည်တလုံးတဝတည်းဖြစ်သကဲ့သို့၊အကျွန်ုပ်အားပေးတော်မူသောဤသူတို့သည်ဖြစ်ရပါမည်အကြောင်း၊သူတို့ကိုကိုယ်တော်၏နာမ၌တည်စေတော်မူပါ။အကျွန်ုပ်သည်ဤလောက၌ဤသူတို့နှင့်တကွရှိစဉ်ကာလ၊သူတို့ကိုကိုယ်တော်၏နာမ၌ တည်စေပါပြီ။အကျွန်ုပ်အားပေးတော်မူသောသူတို့ကို အကျွန်ုပ်စောင့်မပါပြီ။ထိုသူတို့တွင်ပျက်စီးခြင်း၏သားတယောက်မှတပါးအဘယ်သူမျှပျက်စီးခြင်းသို့မရောက်ပါ။ထိုသူသည်ပျက်စီးခြင်းသို့ရောက်သည်အကြောင်းကား၊ကျမ်းစာ ပြည့်စုံမည်အကြောင်းတည်း။ယခုတွင် အကျွန်ုပ်သည်ကိုယ်တော်ထံသို့သွားရမည်ဖြစ်၍၊ဤသူတို့သည်အကျွန်ုပ်ကိုအမှီပြုသဖြင့် ဝမ်းမြောက်ခြင်းနှင့်ပြည့်စုံမည်အကြောင်း၊ဤစကားကိုဤလောက၌အကျွန်ုပ်ပြောပါ၏။ကိုယ်တော်၏နှုတ်ကပတ်တရားကိုဤသူတို့အားအကျွန်ုပ်ပေးပါပြီ။အကျွန်ုပ်သည်ဤလောကနှင့်မဆက်ဆံသကဲ့သို့ဤသူတို့သည်မဆက်ဆံသောကြောင့်၊လောကီသားတို့သည်ဤသူတို့ကို မုန်းကြပါ၏။ဤသူတို့ကိုဤလောကမှနှုတ်ယူတော်မူမည်အကြောင်းအကျွန်ုပ်တောင်းသည်မဟုတ်ပါ။မကောင်းသော အမှုအရာနှင့် ကင်းလွတ်စေခြင်းငှါစောင့်မတော်မူမည်အကြောင်းကိုသာ တောင်းပါ၏။အကျွန်ုပ်သည်ဤလောကနှင့်မဆက်ဆံသကဲ့သို့ဤသူတို့သည်မဆက်ဆံကြပါ။ကိုယ်တော်၏သမ္မာတရားအားဖြင့်သူတို့ကိုသန့်ရှင်းစေတော်မူပါ။ကိုယ်တော်၏နှုတ်ကပတ်သည်သမ္မာတရားဖြစ်ပါ၏။ကိုယ်တော်သည်အကျွန်ုပ်ကိုဤလောကသို့စေလွှတ်တော်မူသည်နည်းတူ၊အကျွန်ုပ်သည်ဤသူတို့ကိုစေလွှတ်ပါ၏။သမ္မာတရားအားဖြင့် သူတို့ကိုသန့်ရှင်းစေမည်အကြောင်း၊အကျွန်ုပ်သည် သူတို့အဘို့အလိုငှါကိုယ်ကိုသန့်ရှင်းစေပါ၏။ထိုသူတို့အဘို့ကိုသာအကျွန်ုပ်ဆုတောင်းသည်မဟုတ်ပါ။သူတို့ဟောပြောခြင်းအားဖြင့်အကျွန်ုပ်ကိုယုံကြည်သောသူတို့အဘို့ကိုလည်းဆုတောင်းပါ၏။ကိုယ်တော်သည် အကျွန်ုပ်ကို စေလွှတ်တော်မူသည်ကို လောကီသားတို့သည်ယုံကြမည်အကြောင်း၊ထိုသူအပေါင်းတို့သည်တလုံးတဝတည်းဖြစ်လျက်၊အဘ၊ကိုယ်တော်သည်အကျွန်ုပ်၌ရှိတော်မူ၍၊အကျွန်ုပ်သည်လည်းကိုယ်တော်၌ရှိသကဲ့သို့၊ထိုသူအပေါင်းတို့သည်ငါတို့၌တလုံးတဝတည်းဖြစ်စေခြင်းငှါဆုတောင်းပါ၏။ငါတို့သည်တလုံးတဝတည်းဖြစ်သကဲ့သို့၊အကျွန်ုပ်သည်သူတို့၌ရှိ၍၊ကိုယ်တော်သည်လည်းအကျွန်ုပ်၌ရှိတော်မူသောအားဖြင့်၊သူတို့သည်တလုံးတဝတည်းဖြစ်၍၊တလုံးတဝတည်း၌စုံလင်စေခြင်းငှါ၎င်း ကိုယ်တော်သည်အကျွန်ုပ်ကိုစေလွှတ်တော်မူကြောင်းနှင့်အကျွန်ုပ်ကိုချစ်တော်မူသကဲ့သို့သူတို့ကိုလည်းချစ်တော်မူကြောင်းကိုလောကီသားတို့သည်သိစေခြင်းငှါ၎င်း၊ကိုယ်တော်သည်အကျွန်ုပ်အားပေးတော်မူသောဘုန်းအသရေကိုအကျွန်ုပ်သည်သူတို့အားပေးပါပြီ။အိုအဘ၊ကိုယ်တော်သည်ဤကမ္ဘာမတည်မရှိမှီအကျွန်ုပ်ကိုချစ်၍အကျွန်ုပ်အားပေးတော်မူသောဘုန်းတော်ကိုအကျွန်ုပ်အားပေးတော်မူသောသူတို့သည်ရှုမြင်ရမည်အကြောင်း အကျွန်ုပ်ရှိရာအရပ်၌အကျွန်ုပ်နှင့်အတူရှိနေစေခြင်းငှါအကျွန်ုပ်အလိုရှိပါ၏။တရားတော်မူသောအဘ၊လောကီသားတို့သည်ကိုယ်တော်ကိုမသိသော်လည်းအကျွန်ုပ်သိပါ၏။ကိုယ်တော်သည်အကျွန်ုပ်ကိုစေလွှတ်တော်မူကြောင်းကို ထိုသူတို့သည်သိကြပါ၏။ကိုယ်တော်သည်အကျွန်ုပ်ကိုချစ်တော်မူသောမေတ္တာသည် သူတို့၌ရှိစေခြင်းငှါ၎င်း၊အကျွန်ုပ်သည်သူတို့၌ရှိစေခြင်းငှါ၎င်း၊ကိုယ်တော်၏နာမကိုအကျွန်ုပ်သည်သူတို့အား ပြညွှန်ပါပြီဖြစ်၍၊အစဉ်ပြညွှန်ပါမည်ဟုမိန့်တော်မူ၏။